ဒီကခရဇဝုရိယအကြောင်းစတင်ပြီးတော့ပြောတော့ပါတယ်ဆုံးသတိပါခရဇဝုရိယအထုအတောဝုရိယပုဂ္ဂိုလ်ယူလို့ရှိရင်လည်းအထုအတောဝုရိယရှိတယ်အထုမှု ပြည့်ပြည့်စုံစုံအထုတ်ကြည့်သူပေါ့ဝိရိယအထုတ်ကြည့်သူလို့ဒိဋ္ဌိအဲ့ဒါမှာအရတ္တဆိုတဲ့အချက်မှာရှိရှိဝိရိယနဲ့အထုတ်ရတဲ့နောက်နောက်ဝိရိယပေါ့ရှိရှိကအကြောင်းသဘောပါတာပေါ့နောက်နောက်ကတော့အကျိုးသဘောပေါ့ ဝိရပါဝိရိယမဟုတ်တော့ဖန်တီးကြရတာပဲရှိရှိကအားဆိုင်မှုကြီးအများကြီးရှိပါတယ်10မိနစ်ဆိုရင်6 9မိနစ်ဆိုရင်300 10နာရီဆို3600ဆိုတာဒါလည်းတော့ရှိရပြီးရနိုင်နဲ့တွေ့မယ်ဆိုအများကြီးရက်နဲ့တွေ့မယ်ဆိုလည်းအများကြီးပဲလမ်းနဲ့တွေ့မယ်ဆိုလို့ရှိရင်အများကြီးပဲ ဖြစ်နေတာပဲအဲလိုရှိရှိကဝိရိယနဲ့အထောက်ရတဲ့နောက်နောက်ဝိရိယတွေပေါ့အချိန်မြင့်တက်လာတဲ့ဝိရိယတွေပေါ့သမုဝိရိယရှိသူပေါ့အဲဒါကိုပြောပါတယ်ဒီလိုစိတ်ကစိတ်ကအထုပ်ပါများတော့ဘာဖြစ်လာလဲဆိုတော့အချိန်ရလာပြီဆိုလို့ရှိရင်ဝိရိယဟာ ကြော့လည်းမသွားဘူး။ရှားမှာဆန့်ရပြီးတော့ဖြေတာလည်းမရှိဘူး။အမြဲလိုလိုပေါ့လေ။ရှိဖြစ်နှုတ်ဖြစ်ထားတယ်ဖြစ်တော့တာ။အဲဒီရှိဖြစ်နှုတ်ဖြစ်ထားတယ်ဖြစ်တဲ့အတွက်သူကအယူရှောင်းတော့တယ်သူ့သူ့ကိုဖွင့်ပြတော့တတိတဝရိယဆိုတာဖြစ်တော့တယ် ပฏิကြဆိုတာဖြီးပြင်းနှုတ်ပြင်းထားတဲ့ထားတယ်ဆိုတဲ့အတိတ်ကထားကြည့်တယ်ဆိုတဲ့အတိတ်ပါလားရာဝတ္ထုတစ်ခုကိုအောက်ကနေဆွဲမှလိုက်တဲ့အခါမှာအောက်လည်းကျောကြံသွားဘူးရော့လည်းမသွားဘူးအောက်လည်းကြံသွားဘူးတစ်ပြေးပြေးညင်းညင်းညင်းညင်းတက်လာတယ်ပေါ့အဲလိုအချိန်နဲ့မြင့်တက်လာတဲ့ဝိရိယမျိုးပဋိစ္စဝိရိယလို့ခေါ်ပါတယ် အဲ့ဒီခါကြလို့ရှိရင်ဝိရိယရဲ့ဆောင်းသက်ကြီးတော်တော်လေးနားလည်လာပြီအဲ့ဒီဝိရိယကပါကျိုးရှိတယ်ဆိုတော့ကျိုးကြောဆွဲမှုကိုသူကပယ်လိုက်တာကျိုးခုကောတိစာကိုပယ်လိုက်တာအဲ့ဒီကောတိစာအပါဝင်ပေါ့လေကိလေသာတွေကိုလည်းပဲသူကပယ်လိုက်တာပယ်လိုက်တယ်ဆိုတာကဖြစ်ပေါ်လာတဲ့ အပြင်းကိုပယ်တဲ့အနေမျိုးမဟုတ်ဘူးအပြင်းဖြစ်ခွင့်မရဘူးပြင်းခွင့်မပေးတာပေါ့ပြင်းခွင့်မပေးတာကိုဆိုလက်မခံတာပြောတာပေါ့ပြင်းကိုလက်မခံတော့ရပြီဒီကပဋိစ္စဝေရလို့ခေါ်ပါတယ်တရားထုတ်တဲ့အခါမှာဒီကိုယ်ရဲ့ကအပြင်းတက်ကငွေရပါလို့ပါလာတော့ ပြင်မမခံရဘူးနည်းနည်းလေးပြင်မလဲဆိုရင်ဒီစားနဲ့တော့ဘယ်လိုဖြောင့်သွားတာဒီကောတက်တော့တက်တာနေတဲ့ပုဂ္ဂိုလ်တွေဆိုရင်အမထုတ်ခင်ရပိုကြောက်တာဒါရှိဆံရမှာကိုကြောက်တယ်အထုတ်လက်ပြန်လို့ရှိရင်လည်းဒီကောကြောက်စိတ်နဲ့အထုတ်တယ်ဆိုတော့နည်းနည်းလေးလာတာရှင်းတာခိုက်တာခဲတာလည်းစိတ်လိုလိုက်ပြီးတော့ပြင်လိုက်ရှင်းလိုက်ကြောင်းလိုက်စားပါမျိုးမျိုးလုပ်နေတာ ဖြစ်တာလည်းလုံးဒီတော့အမှတ်ကမဆက်ဝိရိယကမဆက်ရှိရှိဝိရိယနဲ့ကနောက်နောက်ဝိရိယတွေကအရှိန်မရဘူးစိတ်ရတော့တတိယလည်းအာမကောင်းတော့တမာရီလည်းမရှိဘူးတမာရီဖြစ်တော့ညာရောက်ပွင့်ဒီလိုဒီလိုပဲရက်တာကြာရောက်တော့လည်းသူ့ဘာမှဖြစ်ပါမဖြစ်ဆွဲရှိတဲ့ယောဂီများတော့ ဒီလိုအခက်အခဲလေးကျုံးလာပြီဆိုလို့ရှိရင်အထူးသဖြင့်ငွေဝင်လာကရောက်လာပြီဆိုရင်ရှုံးမပြေဘူး။ဒီကောင်တော့ငါအသာကြီးရစီရမယ်ဆိုပြီးတော့ပေါ့လေ။တရားကမပြောင်းမရှိပဲနဲ့ပေါ့လေ။ပြေပြီးတော့ဖတ်တာ။ဘာပါများတဲ့ခါကျတော့မခံတာတဲ့သဘောကိုလောကဝိညာဉ်သဘောမှာတတိကသမာဓိကသူ့တန်တန်နေဖြစ်တယ် ဘယ်ကနာတယ်ရှင်လဲခိတ်ခိုက်ခဲဆိုတာမကြည့်တော့ဘူး။အဲဒီကတော့လည်းပဲရှော့မပေးဘူးဆိုတဲ့အနေပေါ့လေ။ဒီကောင်တော့ငါအတိုင်းတိုက်နေတာအသာစီရစီရမယ်ဆိုတဲ့အနေနဲ့လို့တော့ဆုံးဖြတ်တဲ့ကောသစ္စာကိုဘုရားအရှင်ညှင့်တင်လိုက်တဲ့အခါကျတော့တက်သွားတယ်။အစာပြုတ်ကြိုးပမ်းအထုံဝရိယနေပြီးတော့တစ်ဆင့်နိက္ခာမဝိရိယဆိုတာပေါ့လေ။အပြင်းမှကျော်လွန်တဲ့ဆုံးဖြတ်တဲ့စိတ်ကိုအသာစီရသွားတဲ့ အရှင်းမြင်လာတယ်ဘုရားအရှင်းရတော့တယ်ဘုရားဖြစ်သွားတယ်တရားထုတ်တဲ့အခါမှာစာကျုပ်ကျုပ်ပါအထူဝိရိယလေးနဲ့မလိုလဲလိုလဲဝိရိယလေးမရပါဘူးသူဘာမှအရှင်းရှိတော့ဘူးအရှင်းရှိတာအခက်ခဲကိုကျော်လွန်သွားပြီးမှအရှင်းရတတ်တာအထူးသဖြင့်မခံစားမှုဝေဒနာနဲ့တွေ့လို့အထုတ်လိုက်တဲ့အခါမှာဝေဒနာအသာကြီးရသွားလို့ရှိရင်အဲ့ဒါမှဘုရားအရှင်းကြီးတက်တာစိတ်ကလည်းရဲလာတာ ငကွာသူ့ကိုအရှုံးပေးရမယ့်အခြေအနေရောက်နေတော့အရှုံးမပေးတဲ့နဲ့ပေးပြီးတော့မှတ်တော့မခံစားတဲ့သဘောတက်တက်ပဲတွေ့နေရတော့ဒီမခံစားတဲ့သဘောကြီးမှားရတာကိုပဲကောင်းတယ်လို့ဖြစ်လာတယ်။ပမာလို့နာကောင်းခေါ်တာပေါ့။ pleasant pain ဖြစ်လာတာ။အဲဒီမှာပြောလာတယ်။အဝေဒနာကျော်သွားတယ်။သူယောဂီတွေဝေဒနာကျော်သွားတဲ့အခါဝေဒနာမှားရတာမှစီးစီးပယ်ပယ်ရှိရရတာရှိရဆိုပြီးတော့ ရိုးရိုးပေါ်နေတဲ့အာယုံကိုမှားရတာပေါ့ရှက်ရှာရှက်စိတ်ရုံကဖြစ်သွားတယ်တချို့ဆိုလို့ရှိရင်နောက်နောက်ထိုင်တဲ့အခါမှာပေါ့လေဒီမောင်းမှာကဲလေးတွေလည်းခုထိုင်တာလေးတွေပါလေအဲဒီလိုတော့လုံးတတ်တယ်စိတ်လေးချက်ချက်လောက်ပြီးတော့ထိုင်တာလေးတွေရှိတယ်ပါတယ်ငကောဝေဒနာကြောက်နေတဲ့ယောဂီပုဂ္ဂိုလ်ဟာဆွဲနဲ့အားထုတ်လို့ဝေဒနာကျော်သွားပြီဆိုလို့ရှိရင်ဝေဒနာကိုယ်တော်မှစားနေတယ် ။ဒီကောဝေဒနာကြောက်တဲ့ပုဂ္ဂိုလ်ကဝေဒနာကိုလည်းပဲစိတ်ဟောင်းတဲ့အပိုင်းထိရောက်ပါတယ်။အဲ့ဒါလို့ရှိရောက်သွားပြီဆိုလို့ရှိရင်ဒီဝိရိယဟာရှိရှိကဝိရိယနဲ့နောက်နောက်ဝိရိယတွေအရှင်ရလာတော့စိတ်ခါစိတ်ခါရလာတော့ရော့လည်းမသွားတော့ဘူး။ကြားထဲမှာလည်းရမနေတော့ဘူး။အရှိန်တက်လာတာ။အဲဒီလိုအစီအစီရောက်အောင်ကြိုးစားပါလေ။အဲဒီလိုကြိုးစားလို့ အစဉ်စဉ်ဉာဏ်ရည်တက်သွားပြီဆိုလို့ရှိရင်နောက်ဆုံးပရိပုံနာဝိရိယဆိုတာပေါ့ဒီပြည့်စုံတဲ့ဝိရိယဖြစ်လာတယ်အင်းအင်းစိတ်ကစိတ်ကပေါ်တိုင်းအာယုစီသိခဲ့ရအောင်လို့အရှိကြီးကျက်လာတဲ့ဝိရိယကာရကအကဲကဲနဲ့တွေ့ရမယ်လို့တွတ်မသွားတာပေါ့နောက်မဆုံး ကြောက်ခံကြောက်ခံတဲ့ဘာကြီးတတ်တိကြောင်းတဲ့သဘောအဲ့ဒါကြီးမထားဘူးဒီပဋိစ္စဝိရဆိုတာရော့လည်းမသွားတတ်ရလည်းမနေဘူးဆိုတော့နောက်မဆုတ်ဖဲနဲ့ရှေ့တက်နေတယ်ဆိုတော့အတိတ်ပဲပေါ့အဲ့ဒါကိုပဲအနောသက္ကိတမာနစလို့ခေါ်ပါတယ်မဆုတ်ဖြစ်သောစိတ်ထားရှိသူစိတ်ခဲနဲ့ရှိလို့ရှိရင်ကြောက်ခံကြောက်ခံတော့မရေရေပေါ့လေတတ်တိကြောင်းတဲ့ဘောမျိုးကိုမဆုံးနေတော့ တရားထုတ်တဲ့ယောဂီပုဂ္ဂိုလ်တွေဆိုလို့ရှိရင်ကိုယ်နာမှလည်းမကြောက်ဘူးအသက်တွေမှလည်းမကြောက်ဘူးကိုယ်နဲ့အသက်မငန့်ကွက်ခိုင်းတဲ့ပေါ့လေဒီလိုစွန့်စားခြင်းကရနိုင်တဲ့တစ်ခေတ်ချမ်းသာပြီးအမဂ္ဂရှိတဲ့ချမ်းသာပြီးအေကံရအောင်မှာပဲဆိုရက်ခံယူချက်အပြည့်အဝထားတယ်ဆိုတော့ဆန္ဒကလည်းပြင်းပြတယ်ဆန္ဒပြင်းပြတော့ဒီအခက်ခဲတယ်ပဲဘာမှမကြောက်တော့ဘူးပေါ့မဆုံးနေတော့ဘူးပေါ့ အဲ့ဒါလိုမလို့မဆုံးတဲ့စိတ်ထားရှိတဲ့ပုဂ္ဂိုလ်အရတဝိရိယခေါ်တာပဲသူရှိတဲ့ပုဂ္ဂိုလ်ကတော့အကုသိုလ်တရားတွေပယ်ဖို့မဆွမ်းဆောင်နိုင်ဘူးကုသိုလ်တရားတွေချစ်ပွားရေးမှာလည်းပဲဒါလည်းမဆွမ်းဆောင်နိုင်ဘူးပတ္တိကြောင့်ရတယ်ဒီကတော့ပတ္တိကြောင့်တဲ့ပုဂ္ဂိုလ်ကမကောင်းတာလည်းမဆောင်ရဘူးကောင်းတာလည်းမဆောင်ရဘူးဘာဖြစ်မကောင်းတာမဆောင်တော့အန္တရာယ်ကြီးပေါ့ကောင်းတာမဆောင်တော့အကျိုးမရဘူးပေါ့ အဲ့ဒါဖြစ်ကုန်တာပေါ့အခုဒီမှာမခံစားတဲ့သဘောကျုံနဲ့ကျုံလာပြီဆိုလို့ရှိရင်ဒီကိုယ်တည်းကတကယ်အရှိသဘောကြီးအတိအကျဖြစ်ပေါ်ပြီးလို့ရတဲ့သဘောဆိုတော့ဆောက်လည်းမဆောက်ပါဘူးနောက်လည်းမဆောက်ရဘူးအဲ့ဒီခါမျိုးမှာလည်းပဲဆောက်အောင်ဆိုတဲ့ဒီလိုရွေးချယ်ရွေးချယ်ရေးလည်းမဆောက်ရဘူးဝိပဿနာသမာဓိကြီးဆိုတာ ကြောင့်ကျိုးနဲ့ယုံနာဖြစ်စဉ်တွေပေါ်မှာအမျက်ရှိရဲ့သဘောပဲလို့ကြည့်မြင်တဲ့အမှန်ကြည့်မြင်တဲ့အညာကိုဝိသနာသမတိတိခေါ်တာပဲတကယ်ဉာဏ်ဖြစ်ပွားရေးမှာပေါ်လာတဲ့အာရုံဘာပဲဖြစ်ဖြစ်ကောင်းကောင်းကောင်းတာဖြစ်ဖြစ်ဆိုးတာပဲဖြစ်ဖြစ်ပေါ့အစိုးရချင်းအဆိုးရဆိုလို့ရှိရင်ဒါကြီးမလာပါစေနဲ့လို့ဒီလိုလည်းပဲကြိုပြီးတော့စိတ်မရှိတဲ့သဘောမရှိအောင်ဟွန်း ကျုံလာပြီဆိုလို့ရှိရင်လည်းမကြောက်ရဘူးမလွဲပါလို့မှားလို့ရှိရင်ကြောက်အောင်ဟာဆိုတဲ့သဘောမျိုးလည်းကြိုမရှိရဥပကမနာအပကမနာဆိုတာရှိပါတယ်ဥပကမနာဆိုတာကိုလိုတဲ့ဟာလေးတွေရှိစိတ်ကအလိုလိုရှိကြတော့ရောက်တော့ကိုလိုရှိတဲ့ဟာလေးတွေကိုမကြိုက်တဲ့အရာတွေအလိုမရှိတဲ့အရာတွေဆိုလို့ရှိရင်ဖယ်တဲ့စိတ်ကอืมရှင်းအောင်ရှင်းအောင် တနည်းအားဖြင့်လည်းပဲအနုရောဓနဲ့ဝိရောဓဆိုတာနှစ်မျိုးရှိပါတယ်အနုရောဓဆိုတာလိုက်လျောလိုက်လျောဆိုတာကိုယ်ချိုက်နေတာကောင်းတဲ့အရာလေးတွေဆိုရင်လိုက်လျောတဲ့သဘောကအလိုလိုဖြစ်လာတာဘဝဘဝတွေကသူကမျိုးအနေနဲ့ပါလာတယ်ဆိုလည်းလျောတယ်ကအနုရောဓလည်းလျောတယ်ဆိုရင်လောဘတွေဖြစ်နေအခက်ခဲနဲ့ကြုံတဲ့အခါမှာဝိရောဓဆိုတာဆိုက်နေတယ်ဆိုက်နေတယ်ဆိုတာမကြိုက်တာပါဘူးမကြိုက်တယ်ဆိုတော့ဒေါသပါ ။တာမန်ပုဂ္ဂိုလ်မှာဆိုလို့ရှိရင်အနုရောဓလည်းလျောတဲ့အာယုန်ဒီပေါ်မှာလည်းလျောတဲ့သဘောကိုပြစ်တတ်တဲ့အာယုန်ဒီပေါ်လည်းလျောတဲ့သဘောကိုမနစ်တတ်တဲ့အာယုန်ဒီမှာဆိုလို့ရှိရင်ဆက်ကျင်တဲ့သဘောဆိုတာဒါတွေဖြစ်နေတာပဲ။ဒီစွဲနဲ့အာထုတ်တဲ့အာထုတ်တဲ့အခါကျတော့ဒုက္ခကြည့်လည်းဆက်ကျင်တဲ့သဘောမရှိဘူး။ကောင်းတာတွေ့လည်းလည်းလျောတဲ့သဘောမရှိဘူး။ရှိမှပြီးတော့သိရမယ်ဆိုတာဒီအသေးစိတ်နဲ့လုပ်နေတာပေါ့ ဒီစိတ်နဲ့အားထုတ်နေတယ်ဆိုတော့ရွေချက်ကကောင်းအဲ့ဒီရွေချက်ကောင်းကောင်းအားထုတ်တဲ့ပုဂ္ဂိုလ်တွေကသဘောမှဝင်လည်းပဲပိုင်ပိုင်ဆက်ဆက်ကြည့်တယ်လက်ရောတဲ့သဘောနဲ့ဆက်ရင်တဲ့သဘောလည်းမရှိဘူးဆိုတော့အကုသိုလ်လည်းဖြစ်ဘူး။လဲလောက်ဖြစ်နေတယ်။ဒါမှမဟုတ်ရှင်းတဲ့ပုဂ္ဂိုလ်ကြီးအကုသိုလ်ပယ်ရင်းနဲ့ကုသိုလ်ပွားရင်းဟာသူမဖြစ်ပါဘူး။ လုံလောက်ရရှိတဲ့ပုဂ္ဂိုလ်များသာအကုသိုလ်ကိုပယ်ရှားနိုင်ပြီးတော့လက်မခံပယ်ခံနိုင်ပြီးတော့ကုသိုလ်တရားတွေဖြစ်ပွားစေပါလေဖြစ်ပွားစေနိုင်ပါလေလို့မြတ်စွာဘုရားဟောထားပါတယ်။ဟောရှင်းဆုံးရဒီလိုပဲမနေမနာအထုတ်ရတာပါ။အရှင်ရလာပြီဆိုလို့ရှိရင်ခုနစောစောကပြောသလိုပေါ့လေအရှင်ရလာတဲ့အရဇဝိရိယဟာ အကုသိုလ်ကိုလက်မခံပယ်လှန်ပြီးတော့ကုသိုလ်ဟိုဖြစ်ပွားစီတယ်ပြည့်စုံစီတယ်ဆိုတော့အောင်မြင်နေဖြစ်စီနိုင်တယ်ဆိုတော့တော့အကုသိုလ်လက်မခံပယ်လှန်တယ်ဆိုတော့အကုသိုလ်လမ်းကြောင်းပိတ်ဆွဲတယ်ဆိုတဲ့အဓိပ္ပာယ်ပေါ့လောဘဥရှိပြီးတော့အကုသိုလ်လမ်းအကုသိုလ်ဖြစ်မလာဘူးဒေါသဥရှိတဲ့အကုသိုလ်လည်းဖြစ်မလာဘူးနောက်အတိညာလေးတွေဖြစ်လာတဲ့အခါကျတော့မောဟဥရှိတဲ့အကုသိုလ်လည်းဖြစ်မလာဘူး ရှာကိုပြောတာပါ။ဘာဖြစ်လို့ဖြစ်လာလဲဆိုတော့ခုနအရတ္တဝိရိယကဆုပေရှိရှိကဝိရိယနဲ့ပေါ့လေအရှင်ရပဲဝိရိယဆုပေလိုက်တာ။သူတို့ဖြစ်ခွင့်ရလက်ခံလိုက်တာ။သူဘာလက်ခံလဲဆိုတော့ကုသတရားတွေဆိုလက်ခံတယ်။အဲဒီကုသတရားတွေကအားဆိုင်ပြီးတော့ရှုလို့ရှုခွဲအာရုံမှာစိတ်ကလေးက ရောက်အောင်ပေါ့လေအားဆိုင်ပြီဆိုလို့ရှိရင်ရောက်သွားတော့ပါပဲရောက်သွားတဲ့အဲ့ဒီမှာကတ်နေတော့တာဥပဋ္ဌာနာဆိုတာပါပဋ္ဌာနာဆိုတာပါအဲ့ဒီအရုံမှာကတ်ပြီးတော့ကြီးနေတော့တာအားဆိုင်လို့အားဆိုင်ပြီးတော့တတိယလည်းပဲအဲ့ဒီအရုံမှာကတ်နေတာပဋ္ဌာနာဆိုဥပဋ္ဌာနာဆိုတော့ကပ်ပြီးတော့ကြီးသွားတာအဲ့ဒါတတိလက်ရှိသွားတယ် တတိဥသိရဲ့ဘာဝနာကုသိုလ်စိတ်ဖြစ်လာတာအာယုမကတ်နေပြီဆိုလို့ရှိရင်ဒီစိတ်ဟာဆဲမှမရတော့ဘူးတုတ်တုံးပေါ်မှာကောလုံးနှိမ့်တယ်လို့ပေါ့လေဆုပ်လို့ဆက်စားလည်းမရှိဘူးစီရင်ချောကောလုံးနှိမ့်တဲ့အခါလည်းမထိန်လို့အောင်ပေါ့လေလိမ့်သွားတာမျိုးလည်းမရှိတော့ဘူးအဲဒီပေါ်မှာတရားချက်စိုက်ကြအဝိဇ္ဇဘောသမာဓိသမာဓိနဲ့ဖြစ်လာတာပဲဒီတော့ အာယုပေါ်မှာကပ်ပြီးတော့ကြီးနေတာနဲ့ဒီကောင်မှာမရပဲနဲ့စိုက်ကြနေတယ်။သတိနဲ့သမာဓိခေါ်တာဝိရိယအရှိန်ရှိလာတယ်ဝိရိယအရှိန်ကောင်းလာလို့ဆိုတာဒီမှာသွားပြီးတော့ကောက်ချက်စားပါတယ်ကွာ။ဒီတော့ကျွမ်းကျတဲ့တတိဖြစ်စီဖြစ်စီချင်းစိတ်တွေကောင်းရောက်ရတော့လည်းပေါ့လေလှုပ်ရှားမှုတွေဖြစ်စီခြင်းလို့ရှိရင်လူကြီးပေါ်တဲ့အာရုံစီကိုစိတ်ကလေးရောက်သွားအောင်အများကြီးအားစိတ်ကြီးကိုလိုတော့တာအခက်ခဲနဲ့တွေ့လို့ရှိရင်လည်း သုတ်ကံသုတ်ကံကိုရှင်းပြတဲ့ပေါ်ကြီးတတိရှိရှိနဲ့ရင်ဆိုင်ရတဲ့တတိရင်ဆိုင်ရတဲ့သဘောရှိရမှာပါ။အဲ့ဒီလိုဆိုလို့ရှိရင်အကုသိုလ်လမ်းကြောင်းပိတ်ဆို့ပိတ်ပြီးတော့ကုသိုလ်လမ်းကြောင်းဖွင့်သွားသည်။နောက်အချိန်နဲ့တခါတည်းဒီကုသိုလ်ကြီးစီးဆင်းလာတော့တာ။ဒီခါမှာဝိရိယတတိသမာဓိဒီတရားတွေဟာသူသဘောသူဆောင်ပြီးတော့သူရဲ့အစွမ်းတတ္တိတွေလည်းပဲပါလာတယ်။အားတွေပါလာတယ် ဘုရားမှာအာပါပုံကတော့အခက်ခဲနေကြုံတဲ့အခါမှာဥစ္စာလက္ခဏာဥစ္စာလက္ခဏာဆိုတာအခက်ခဲနဲ့ကြုံလို့ရှိရင်အာစိတ်ကြီးကိုခံရတော့အလင်္ကာအရှုံးမပြည့်တဲ့သဘောပေါ့အာစိတ်ခံဒါဝိရရဲ့သူ့သဘာဝလက္ခဏာဒီအထေကိုပဲအခက်ခဲနဲ့ကြုံပြီဆိုလို့ရှိရင်နောက်ဆုံးရကောင်းမလားဆိုတော့ဒီစိတ်ကြီးကအရင်ဖြစ်နေတယ်ဒါပေမဲ့ဝိရိယအကျိုးကိုနားလည်ပြီးတော့ ခံစိတ်ခံလိုက်တဲ့အခါမှာငကောကကြက်ညံ့ညံ့ရော်ရဲရဲဖြစ်နေတဲ့စိတ်ကလေးဟာအိမ်အိုးတော့ကြားကံပေးလိုက်ဆိုတောက်တော့တယ်။ကိုရအကျိုးလေးတွေစဉ်းစားကြည့်ပြီးတောက်တော့တယ်။အဲဒါကဥပဋ္ဌာမနာ။အင်းစိတ်တူပဋ္ဌာနာဆိုတာပါလိမ့်မယ်။အဲဥပဋ္ဌာမနာကြားကစိတ်ကစိတ်ကြားကံပေးလိုက်တဲ့ခါတော့တောက်တော့အဝိရရဲ့ဆွမ်းရည်တတိ။အဲဒီကကြားလို့ရှိရင်နောက်မထုတ်တော့သေးအချင်းအားလေးအော်ဒီစိတ်နောက်မထုတ်တော့ဘူးဆိုတာပါလိမ့် ဝိရိယရဲ့သဘာဝလက္ခဏာနဲ့သူ့ရဲ့လှုပ်ဆောင်ချက်စွမ်းရည်တတ်ခြင်းနဲ့သူ့အရှိန်အလေးကြီးခါရပေါ်လာတော့တာတတိယလည်းပဲသူသဘောသူစွမ်းရည်တတ်ခြင်းနဲ့သူ့အရှိန်အလေးကြီးတစ်ခုတော့ပေါ်လာတာဟွန်းအာယုကောကနိစ္စဝေလေးဆိုတာပေါ့ဝိရိယနဲ့ရှုခွက်အောင်စီရှိမှတ်တဲ့စိတ်ရောက်သွားလို့အားစိတ်ကလေးတော့ရှုမှတ်တဲ့စိတ်ကလေးဟာအဲ့ဒီမှာ စိတ်ကြသွားတော့ဒီထဲမှာကျုပ်ခရိစ္ဆာလိုက်တဲ့ခါကျတော့ကြာရမှာစုပ်လက်ရုပ်ဝင်သွားတယ်လို့ပေါ့သူ့ပြီးခတ်သွားတာဒါတတိရဲ့သဘာဝလက္ခဏာပဲဟင်းဒါတော့အာယုလည်းအကြောင်းမခံဘူးရှင်းမပြဘူးအခုဘယ်လိုဖြစ်နေပြီပေါ့လေအဲ့ဒါကြီးလွတ်မသွားရအောင်ပါလို့အာယုမရှိမဖြစ်အဆံမစားတာစားဆောင်တယ် ကြာကြာပေါ်တရားဟေးမလွတ်အောင်မှတ်မယ်ဆိုတာကိုမျက်စိမပြတ်မနေဘူး။အဲဒါအပြောက်မခံတာပါဘူး။ဒါသူရဲ့ဆွမ်းရည်တတ်ကြည့်တယ်။ဝိရိယကောင်းသလားမဆုံးရတဲ့ဝိရိယကောင်းသလားစိတ်ထားရှိသလားခန္ဓာတတိဟာလည်းအာဝိနက်မှာညှိညွတ်ပြီးတော့အမိမခံတော့ဘူး။ဟိုကဝိရိယကအားဆိုင်တယ်လို့တဲ့သွားတော့ပေါ့လေအဲဒီရှုပ်ွက်အောင်လေရှုမှတ်တဲ့စိတ်ကြီးဟာနည်းနည်းချင်းဆိုင်ရတော့တာပါ တဲ့နေတာပဲခါရအောင်အဲ့ဒီခါကြီးမှာစဉ်းစားကြည့်ပေါ့တတိကလို့ဖြစ်ခွင့်ရတဲ့အဖြစ်ကိစ္စတွေအဲ့ဒီတတိကကာကွယ်ပေးလိုက်အဲ့ဒါကပစ္စည်းပဋ္ဌာနာဆိုပြီးကာကွယ်ပေးတာစိတ်အစဉ်မှာညီညွတ်မှုမွေရအောင်တတိယကာကွယ်ပေးထားလိုက်တယ်မှတ်ပါဘူးဒါတတိယသူ့ဆောင်ရတတိယသူ့တဘာဝတွေဆောင်ပြီးတော့ဖြစ်လာတယ်အဲ့ဒီတတိယမှာကအာရှိလာတယ်ဟွန်း အာယုံမှာစိုက်ဝင်ကပ်နေပြီဆိုလို့ရှိရင်ဘယ်မှမပြေတော့ဘူးဒီစိတ်ကအဝိစုဘောသမာဓိကျမ်းမြမထွက်စိုက်ရည်စီဒီဆိုတော့ဒီစိတ်ကိုလည်းပဲပြန်ကျဲမသွားရအောင်လို့တနေရာထဲမှာစုစည်းခဲ့တာอืมကြောင့်အာယုံကြီးစုစည်းပေးသည်ပေါ်လာတဲ့ရှိခွဲအောင်စီတရားဝိရိယကစိုက်တယ်လို့တတိကအဲ့ဒါမှာ ကြီးကျယ်တော်ဝင်သွားပြီဆိုလို့ရှိရင်အဲ့ဒီအာယုံထဲမှာတစ်ခုထဲမှာကိုပဲစိုက်ပြီးတော့ဒီကသူ့သူ့စီစီနဲ့ခါနဲ့စိုက်ကြသွားတာအဲ့ဒီဟာကိုပဲစိတ်ဟာຢာကနဲ့ဖိတ်ရှားတောတာနဲ့ဖိတ်ရှားတာမရှိရနဲ့ညီသက်သွားတယ်လို့ခေါ်ပါတယ်တမဆန်စီလည်းဖြစ်သွားပါတယ်တမညီသက်ညီသက်တဲ့အဖြစ်အပျက်ပေါ်လာတာပဲတမဒီတော့ အားစိုက်သေးသလောက်အာရုံမစိတ်နဲ့တဲ့သွားပြီဆိုလို့ရှိရင်ဝိရိယလည်းဖြစ်သွားတယ်စတိလည်းဖြစ်သွားတယ်သမာဓိလည်းဖြစ်သွားတယ်စိတ်ရလာတဲ့ဝိရိယဟာအာဟုတို့ကိလေသာတွေကိုကိလေသာရဲ့လမ်းပိတ်ဆို့ပြီးတော့ကုသိုလ်တရားတွေလမ်းဖွင့်ပေးတယ်ကိလေသာတွေအတွက်နီးနီးပြပြီးတော့ ကုသိုလ်တရားတွေအတွက်ရည်စိမ်ကြလိုက်တာပဲတတိကတော့စိတ်အစဉ်မှာညီညွတ်မှုတွေမွေးရအောင်လို့ကာဝယ်ဆောက်ရှောက်ပေးတယ်သမာဓိကတော့အဲ့ဒီတတိထေရအာယုံမှာစိတ်ကိုစွစွစီစီပြုလုပ်ပေးတယ်ဒါမှမပြန်ရအောင်ပေါ့ဒါပဲ အဲ့တော့စဉ်းစားကြည့်ပေါ့အဲ့ဒီခိုက်စားမှာဒါတော့သမောကိရိတာတွေသိဆုံးသွားပြီဆိုတော့သူတို့ဖြစ်ကုန်ရတော့သူတို့ငြိမ်သွားငြိမ်သွားပြီအခိုက်အတန့်ငြိမ်သွားပြီပေါ့တောင်းလေးငြိမ်လာတော့မှဘယ်လောက်သက်တာလဲဆိုတော့ကြည့်ပါတော်တော်လေးငြိမ်ပြီဆိုလို့ဒီအာရိသက်တာအာရိအေးချမ်းလာတယ်လေနောက်အရိယာဉာဏ်ဖြစ်တဲ့အခါကျလို့ရှိရင်တော့ဆရာဆရာကိရိတာကြီးအပြတ်ငြိမ်သွားပြီဆိုရင် ဘယ်လိုချမ်းသာမလဲဆိုတော့ကြည့်ဖို့ခုဝိရိယစိုက်ရတယ်ဆိုတာအမြင့်ဆုံးချမ်းသာအကျိုးကိုပြည့်ရှိပါတာပဲဆိုတာနားလည်ရပါတယ်။ဒါကြောင့်ကျမ်းဂန်များမှာပရမတ္ထပတ္တိယလို့ပြောဆိုထားပါတယ်။အမြင့်ဆုံးရင်းချမှုချမ်းသာအကျိုးရောက်ဖို့ရရဖို့ရအဲ့ဒါဥရှိထားပါတယ်။အဲ့တော့နောက်ဆုံးအဆင့်ဖြစ်တဲ့အမြင့်ဆုံး ငြိမ်းချမ်းတဲ့ချမ်းသာရဖို့ဆိုတာပထမဆုံးအခိုက်အတန့်လေးကြီးငြိမ်းချမ်းဖို့ရအောင်ကြိုးစားပါတယ်။အားကျရတယ်၊သတိထားရတယ်၊စိတ်ဆူဆီးပြရတယ်။အဲဒီခိုက်တန့်မှာဆိုရင်ချိန်မိုက်ချိန်မိုက်စိတ်တွေကငြိမ်းချမ်းမှုတွေရတော့အဲဒါတွေသိလိုက်တဲ့အခါကျမှနောက်ငြိမ်းချမ်းမှုအစီအကြီးပရမတ္ထဆိုတာပေါ့လေအမြင့်ဆုံးနိဗ္ဗာန်ချမ်းသာအကျိုးငြိမ်းချမ်းတဲ့အကျိုးရနေတာပါ။ အဲ့ဒီအဆင့်အဆင့်ဆက်အဆင့်ဆင့်သွားရပါတယ်ဝိရိယ။ညညမနဲ့အတိုင်းအဆင့်ဆင့်သွားရတဲ့ဝိရိယကိုပရိက္ခမဝိရိယလို့ခေါ်ပါတယ်။စာပြေကျုပ်ကအထုံးမှုကအာရမဝိရိယအာရမဓာတုအာရမဝိရိယအစဉ်တို့ရဲ့အပြင်းမှလုံးရအောင်ကျုပ်ကအထုံးမှုကနိကမနိကမဝိရိယခုနပရမတ်ထပေါ့အမြင့်ဆုံးချမ်းသာရရှိရေးအတွက်ဥတည်ပြီးတော့ အရှင်းဆက်အထောက်ပြီးတော့အရှင်ကြီးရည်ကြပြီးတော့ပြည့်လာတဲ့ဝိရိယမျိုးကတော့ပရမတ်အဲတရကမဝိရိယလို့ခေါ်ပါတယ်။အဲဒီဝိရိယ၃ခုရှိတဲ့ပုဂ္ဂိုလ်ကိုပါဠိလိုယောဂီခေါ်တာပဲ။ဘာဝနာယယုတ်တာပယုတ်တာအဲဘာဝနာယယုတ်တာပယုတ်တာတရားယောဂီလို့ခေါ်ပါတယ်။စိတ်စိတ်ထားပြီးကိုယ်ရည်အတိညာလေးတိုးပွားပြီးတော့လာဖို့ရအောင် စာပြေကျိုးပါကျိုးပါနော်တစိတုပ်ပြီးတော့ကျိုးပါလားအစိစိတုပ်ပြီးတော့ကျိုးပန်းတတ်လို့ယောဂီလို့ခေါ်ပါတယ်ယောဂခေါ်တဲ့ဝိရိယသုံးခြင်းပိုင်ခြင်းဖြစ်လို့ယောဂီလို့ခေါ်ပါတယ်ဒီလိုဆိုပါတယ်ဒီမှာဒီတော့အစာပြေနဲ့ကျိုးပါအထုကြီးရှိလို့ဆိုရင်ယောဂီမဟုတ်ဘူးပေါ့အစတော့ပြောပါတယ်အချိန်မရဘူးဆိုလို့ရှိရင်ဒါလည်းပဲအစ်အင်းနဲ့အစ်တက်လာတဲ့ယောဂီတော့မဟုတ်ဘူးပေါ့ပန်းတရောက်တဲ့အချိန်မလုပ်ဘူးဆိုလို့ရှိရင်လည်းဒါလည်းပဲ အမြင့်ဆုံးအဖြစ်ရောက်တဲ့ယောဂီမဟုတ်ဘူးပေါ့ယောဂီတော့ယောဂီပေါ့လေအဲ့ဒါယောဂီအီခံလို့ရှိရင်တော့ဒီဒီဝိရိယသုံးခြင်းကတော့ပိုင်ဆိုင်အောင်ပြုလို့ရတာပါပဲလုံးမပိုင်လာတယ်မလုံးခဲနဲ့တော့မပိုင်ဘူးသို့သောကပြောကပြောခဲ့ပါတယ်မွေးရကကိစီမဟုတ်ဘူးဆိုတာပေါ့ဖန်တီးယူရတယ်လောက်ယူရတာပဲဘာတွေ့လဲဆိုတော့တုတ်တက်ပုံရိုးပဲဘာတွေတုတ်တက်ပုံရိုးရပုံရိုးစီရပါလဲအခုပြောခဲ့တဲ့ ဝိရိယတတိသမာဓိတွေဒါရီယာဖြစ်ပွားစီတတ်တဲ့တရားတွေအစပေါ်ပြရမယ်ခေါ်လက်စကိုလည်းတိုးအောင်ပွားအောင်ညာအောင်ကြည့်အောင်တော့လုပ်ရမယ်တတ်တောင်ရှိဟင်းဒါတော့အဲ့လိုဖြစ်ပွားစီတတ်တဲ့တရားတွေကိုအခုစက္ကန့်နဲ့စက္ကန့်နဲ့ပေါ့လေဝိရိယတတိသမာဓိတစ်ချိန်ရတစ်ချိန်ရဖြစ်သွားတယ်ဆိုလို့ရှိရင်တော့တိုးလာတာပဲတပွားလာတာပဲအဲ့ဒါကိုပဲဘာဝနာခေါ်တာပဲ ဒီလိုဖြစ်လာတဲ့အကျိုးတွေကခုနတွက်ကြပါတယ်။ကိုရီးယားအစွမ်းတတိကဘယ်လိုရှိလဲ။တတိကဘယ်လိုအစွမ်းတတိရှိလဲ။မာရီကဘယ်လိုအစွမ်းတတိရှိလဲ။သူအစွမ်းတတိတွေလည်းပါလာတာပဲ။ဒီတော့ကိလေသာလမ်းကြောင်းပြည့်ပြီးတော့စိတ်အစဉ်မှာမြင်ရမှုမဝင်ဘူး။စိတ်ကစူးစိမှုရှိနေတယ်ဆိုလို့ရှိရင်လုံးလုံးနေတာပဲ။ဆောက်ရှောက်ထားတဲ့လုံးလုံးနဲ့လုံးလုံးနဲ့ဆိုလို့ရှိရင်ကခုနကျန်သူတွေအနောက်ဆက်ကလည်းလွတ်နေတာ။ဝိမုတ်တိဖြစ်နေတာ။ မုတ်တိခဲ့တာနောက်ချက်လက်တယ်ဆိုလို့ရှိရင်ဒါငြိမ့်သက်တာပဲငြိမ့်သက်တာပဲစံတိရယ်စိုက်တဲ့စံတိရယ်အဲ့လိုစံတိမျိုးဟာတခက်အမြင့်ဆုံးစံတိရင်းရောက်ကိုရောက်ရအတွက်အရေးကြီးဆုံးအကြောင်းပဲဒါနဲ့ဘုရားကျမ်းမှာအဲ့ဒါဆက်ဆက်ပြီးတော့ဟောတာဒီနေ့တော့ဒီနေ့ကြည့်တော့ဒါလေးရကြအောင်လို့